မနေ့ကဘုန်းကြီးများမိမိတို့ရဲ့ဘဝဖြစ်စဉ်ယုံနာတရားတွေကိုမရှိလို့ရှိရင်မသိတော့ပါပဲမရှိလို့မသိတော့ပါပဲအခုလိုမပြတ်ရှုနေလို့ရှိရင်တော့ကြည့်နိုင်ပါလေ လက်လက်မမှီတဲ့တရားတွေမဟုတ်ပါဘူးဆိုတာပေါ့လေရေရဲကြောင့်အမကန်ကျပြေးပြီးတော့မနေ့ကဟောတော်ပါတယ်အဲဒါမနေ့ကအစကလေးဒီနေ့ဆက်လုပ်ပြီးတော့ဟောရမှာပေါ့ဒီမှာလက်လက်မမှီတာမဟုတ်ဘူးပေါ့လက်လက်မှီတဲ့အရာဖြစ်ပုံပေါ့တချို့တော်တော်များများပုဂ္ဂိုလ်တွေက အခုခေတ်မှာမတိနိုင်တော့ဘူးလို့ဒီလိုထင်နေကြပါလေ။ကျိုးလည်းစိတ်ချစိတ်ချဒီအရေးစိတ်ဝင်စားပဲနဲ့လည်းဖြစ်နေပါလေ။အဲဒါကတော့ကိုယ်တိုင်အာမထုတ်ဘူးသေးလို့ရှိရဲ့။ထင်ရတဲ့ပေါ်လေးပြောကြတာပါပဲ။ဟုတ် ရှုမှမကြည့်လို့ပေါ့လေသူတို့အထင်နဲ့ပြောတာတွေတော့ယုံစားကိုမလိုပါဘူးယုံကိုမလိုပါဘူးအဲလိုခဏမစက်ဖြစ်နေတဲ့ယုံနာတရားတွေညွန်တဲ့တိုင်းလာအာထုတ်ကြည့်မုချမတွေ့ကိုယ်ပိုင်သာနဲ့သိရမယ်ဆိုတာပေါ့လေဘုန်းကြီးတို့ကထပ်ပြီးတော့အမခံပါလေ အဲ့ဒီလိုမချက်ခန္ဓာမဆက်ဖြစ်ပြနေတာကဆိုကြပါစို့နိတ္တရာအသက်ရှင်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရဲ့နိတ္တရာပြည့်တဲ့အခါမှာလုံးဝပြည့်စည်သွားတော့တာပါပဲလူဒီကောင်းကြီးအလောင်းကြီးတိုင်းကျမ်းနေတော့တာပါပဲအဲဒီလောင်းကောင်းကြီးဘုရားကို ပုချမသူရောက်ရတော့ပါပဲဒါကြောင့်ဘာမှအာမကိုလောက်တဲ့တကယ်ကိုအာအာမကိုစီယာကောင်းတဲ့အဲ့ဒီသင်္ခါရတရားတွေအပြည့်စည်းခင်ပေါ်လေအာကိုစီယာဖြစ်ဖြစ်ဖို့ဒီလသမารီပညာ ဒီအကျင့်တရားတွေကိုပြည်စည်းပြည့်စုံအောင်လို့အထုတ်ရကြတော့လို့အထုတ်ရကြပါဆိုတော့ဒီမြတ်စွာဘုရားကပြိဋိဘဆံဃာကြီးဆယ်ရလေးမှာအလွန်ကိုအရေးကြီးလို့တော့မှာကြတော်မူခဲ့ပါတယ်ရှုံမွေရာချက်တွေကိုရှောင်ဖို့ရာအတွက် မပြည့်ကွက်မလဲဟင်းမပေါ်ဆသောပမာဒပေါ့လေဟင်းပေါ်ဆသောအပမာဒတရားနဲ့ပြည့်စုံနေကြဟင်းချုပ်ရချက်ဒီမဆောင်နိုင်ဘူးဆိုလို့ရှိရင်တော့ဆိုးကျိုးကြီးကြီးပဲရဖို့သိကြပါလေအဲလိုဆိုးကျိုးကြီးမရစေချင်ဘူးအမှန်တရားတနာတော်မူပါလိမ့်မယ်ဆိုပါဗျာ ဆောင်းဝေယအချက်ပေါ်လေသူစိတ္တသူသဘာဝအကျင့်ကောင်းနေဟွန်းမမှားရအောင် ထိမ့်ချုပ်တဲ့တရားတွေပေါ့လေဒီလားချင်းသမာဓိချင်းပညာချင်းတွေပေါ့အဲ့ဒါတွေကိုလည်းပဲမလေးမပြက်ွက်မိလျော့ပွတ်ဆမှု ရှိကြရှိကြတယ်အပမတော်တရားနဲ့ပြည့်စုံကျင့်သုံးကြပါလေဆိုတာပါညနေတိုင်းကျင့်သုံးလို့ရှိရင်ကျင့်သုံးသလောက်ကောင်းကျိုးချမ်းသာတွေရရှိခြင်းရရှိခြင်းတာပေါ့ဒါတော့ဘုရားမြတ်စွာကဒုစရိတ်တလမ်းကျင်လမ်းစဉ်လူစုစော်ကားတဲ့လမ်းစဉ်ကိုပေါ့လေ ရှောင်ရှားစေပြီးတော့အဆိုးကျိုးတွေမရစေချင်ဘူးသူစတိတလမ်းစဉ်ပေါ့လေကိုယ့်ကိုယ်တို့ထိမ့်သိမ်းဆောက်ရှောက်တဲ့အဘောဓာတရားနဲ့ထိမ့်သိမ်းဆောက်ရှောက်တဲ့လမ်းစဉ်ကိုအလိုက်ပြီးတော့ကောင်းကျိုးချမ်းသာတွေကြီးပဲရစေချင်တယ်မြတ်စွာဘုရားရဲ့တတ္တဝါတွေမှာထားရှိတဲ့စိတ်ထားဟာဘယ်လောက်ကောင်းတယ်လဲဆိုတာကြည့်ပါ အဲ့ဒါလေးလေးခွက်ခွက်ပြီးတော့မြတ်စွာဘုရားကြည်ညိုလို့မဆုံးနိုင်ဘူးလေအဲ့ဒီနောက်ဆုံးမှာတန်းတော့အရေးကြီးဆုံးမှာတန်းလေးနဲ့ပေါ့လေမိမိရဲ့ဘဝဖြစ်စဉ်တွေကိုမကြာခဏတိုက်တိုက်တိုက်တိုက်ကြည့်ဖို့ကောင်းတယ်မြတ်စွာဘုရားမှာတန်းနဲ့မိမိရဲ့ ဖြစ်ရှင်နဲ့ဘယ်လိုများကိုက်ညီနေမလဲဆိုတော့ဗောလေတိုက်မကြည့်သေးလို့ရှိရင်တော့ဒီလိုပဲအမှတ်တမဲ့နဲ့ယောဂီကိစ္စကံကုကိစ္စတွေလည်းပဲတနေ့တနေ့အချိန်ကုန်သွားတာပါပဲဒီဝေဒီတဖြည်းဖြည်းကြီးလာပြီးတော့နောက်ဆုံးယောဂတွေရပြီးတော့အပထုံထန်တဲ့အပိုင်းအထိဒီတဲ့အထိလည်းပဲအဲဒီလိုပြီးသွားကြတာဒီများပါလား ဘုရားတို့အခုဒီမှာအထုတ်နေတဲ့ယောဂီပုဂ္ဂိုလ်များတော့ဒီမြတ်စွာဘုရားရဲ့နောက်ဆုံးမှတ်တမ်းလေးပေါ့လေအဲ့ဒါလေးကိုသတိရကြလို့ပဲလာမလို့တော့မသိပါဘူးဟွန်းသူစိတ်တရားတွေကိုရှုံရှားဖို့ရာအတွက်အမှန်ပါတရားနဲ့ဒီလက်သမားကြီးပညာရှိကိစ္စတွေပြည်အောင်လုပ်ကြဆိုတော့ ဆိုးကျိုးတွေကိုဖြစ်အောင်ကောင်းကျိုးတွေရအောင်လည်းပဲပြည့်တဲ့ပြည့်စုံအောင်ဒီလကိစ္စသမာဓိကိစ္စပညာကိစ္စတွေလည်းပဲဒီကြောင့်လို့မမြင်ကြနဲ့ဆိုတာပေါ့လေအဲဒီနောက်ဆုံးအဆုံမိတ်လေးကိုဒီစရပိုက်ကြားရလို့အခုယောဂီတွေဖြစ်နေကြပါပြီအပမရတရားဖြင့် သီလကိစ္စ၊သမာဓိကိစ္စ၊ပညာကိစ္စ၃ရပ်ကို၃ရပ်လုံးပေါ်လေးပြည့်စုံအောင်ဝိရအရှင်း၃ဆင့်တယ်ပေါ်လေးအခုအထုတ်နေကြတယ်ဆိုကြပါစို့ရောက်ခါစားအထုတ်တဲ့ဤတွေလေ့လာပြီးတော့အစာပြုတ်ချိုးပါအထုတ်မှုအလုပ်ကလေးစလိုက်တာပါ စထားတဲ့အလုပ်ကလေးစိတ်ကစိတ်ကအလုပ်ဖြစ်အောင်ဆိုပြီးတော့ဒီလိုပဲအထုတ်နေတဲ့အခါမှာစိတ်ရော့စရာပေါ့လေခဲခဲလေးတွေကျုံလာပြီဆိုလို့ရှိရင်နောက်မဆုတ်ဖဲနဲ့ပေါ့ဝိရိယအရှိန်မြင့်တင်ပြီးတော့တစင်တို့ကြိုးပမ်းအထုတ်မှုဝိရိယအရှိန်မြင့်တင်ပေးလိုက်တာပေါ့ တော်တော်လေးအညာအခြေလေးကောင်းလာတဲ့အခါမှာခုလမှာရောက်နေပဲနဲ့ပေါ့လေအစစ်စစ်တိုးပြီးတော့ကိုညှော်မနဲ့ပန်းနဲ့ရောက်တဲ့အထိကြိုးပမ်းအထောက်မှုတဲ့တကယ်အထုတ်ပြီဆိုလို့ရှိရင်အဲဒါလိုဝိရိယ30ရှိရပါတယ်ဝိရိယ30ရှိအောင်ပိုင်အောင်လဲလုပ်ရပါတယ် မရှိသေးဘူးပဲလို့ရှိအောင်လုပ်မယ်ဆိုတဲ့မျှော်ပန်းချက်လေးထားပါတယ်အဲလိုမျှော်ပန်းချက်ထားပြီးတော့အခုတရားဝင်နေကြတဲ့ယောဂီပုဂ္ဂိုလ်တွေဟာမြတ်စွာဘုရားအစုံမိတ်နဲ့ပေါ့လေမမိတ်မလျော်သောမပြည့်ကွက်မလျော်သောအပမတာတရားဖြင့်မိမိတို့ရဲ့ကိစ္စဝဝကိုပြည့်စုံလုံနေကြသူများဟုတ်မို့ဆိုတာ လုပ်ငန်းနဲ့တိုက်ကြည့်ရမယ်ဒီတိုင်းမှာရှုသတိပြုစောင့်မှုအစဉ်ထားဆိုတဲ့မြတ်စွာဘုရားအစိုးမိတ်နဲ့အညီပေါ့လေယခုဓမ္မအထုရတဲ့ယောဂီတွေဟာလုံးဝအိပ်ပျော်ခြင်းခြံလာထားပြီးတော့ကျန်တဲ့အချိန်တွေမှာတော့ရထိုင်လျော်အရိယကိုလေးမျိုးလုံးမှာရော အသေးအဖွဲကိုယ်လည်းဆန်လည်းစောင်းလည်းငဲလည်းစသည် အမူအရာလေးတွေတိုင်းမှာရောသတိပြုပြီးတော့ရှုမှတ်နေတာပဲမြင်တိုင်းကြားတိုင်းနားတိုင်းပြီးတော့စသည်တိုင်းတွေ့ချတိုင်း လက်ချီအကြောင်းရှိလို့ကိုယ်တိုင်းဆန်တိုင်းလှူရှားပြုပြင်တိုင်းပေါ့လေအရုဇာယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ထိုင်ပြီးတော့မှတ်တဲ့အခါမှာဘောမဲ့စိတ်စိတ်ထားပြီးတော့ပေါ့လေပုံမှန်အသက်ရှူဆိုင်ဖုံလိုက်ဖုံလိုက်ပိန်လိုက်ပိန်လိုက်ပေါ့လေဟွန်းအဲ့ဒါဒီလိုက်မှတ်နေတာပဲ ဒီကြားထဲမှာစိတ်ကူးလေးတွေဖြစ်လာလို့ရှိရင်စိတ်ကူးလေးတွေစိတ်ကူးတွေကြံသိတယ်ဆိုတာအဲဒါဒါလေးလည်းလိုက်မှတ်နေတာပဲကိုယ်လေးကကောင်းဆိုးအမျိုးမျိုးသောခံစားမှုတွေဖြစ်လာလို့ရှိရင်လည်းပဲအဲဒါတွေကိုလည်းပဲနားရကျင်နဲ့ကြိုက်ကြခဲတဲ့စသည်ပေါ့လေဒီလိုလည်းပဲမှတ်နေတာပဲမမေ့တဲ့အပေါ်ဒါတရားနဲ့ပေါ့လေရှုမှတ်ပြီးတော့ကြည်ကြည်နေကြတာဟာ အပမာဒေနသံပါတိတဆိုတဲ့အဲ့ဒီဘုရားရဲ့အမိတ်တော်နဲ့ပဲအမြဲတမ်းကြည်ညီနေရပါပဲအင်မတန်ကိုဝမ်းသာစရာခေါက်ပါလေအဲ့ဒီလိုအားစိုက်ပြီးတော့ဆွေးနွေးစွာရှုလို့လောတဲ့သမာဓိကြီးအားပြည့်လာတဲ့အခါမှာ ရှုကြည့်ရတဲ့ယုံနဲ့ရှုကြည့်တဲ့နံတရားပါလေရှုတရားနဲ့နံတရားဒီနှစ်လားဒီနှမျိုးလည်းရှိတာပဲဆိုတာပေါ့လေကိုယ်ပိုင်ညာနဲ့ကိုယ်ပဲသဘောပေါက်နားလည်လာတတ်ပါတယ်သဘောလည်းကျလာတတ်ပါတယ်ဆိုတော့ တကယ်အရှိတဘောကိုသူတို့ဖြစ်ထုံးဖြစ်ဆဲမှာကုလိုတတိပဋ္ဌာန်နည်းနဲ့အားဆက်ပြီးတော့မှတ်ဖို့ဆိုလို့ရှိရင်တတိကမဲ့တော့စိတ်ဆူဆီးမှုသမာဓိကလည်းမရဘူးသမာဓိကစိတ်ကစိတ်ကလည်းမဖြစ်တော့အာမပြေဘူးဆိုလို့ရှိရင်လည်းပဲဒါကရုပ်ပဲဒါကနာမ်ပဲဆိုတာလဲခွဲခြားပြီးတော့မသိနိုင်ဘူး ငါပဲလို့နှလုံးနဲ့တခဲတယ်ပေါ့လေငါကောင်းကြီးအနေနဲ့ပေါ့လေအဲအသက်ရှင်နေတဲ့ရှိဝအတ္တပဲဆိုတော့မဟုတ်တာကြီးလျှောက်ပြီးတော့အပူကြီးလျှောက်ပြီးတော့သိကုန်တော့အဲ့လိုဖြစ်တတ်ပါတယ်တော့ဒါကြောင့်လို့ပေါ်တိုင်းမရှုယုံနာစုဆွဲမှုဝင်ရောက်သည်တဲ့ သုသပိကပြောခဲ့တဲ့အတိုင်းမိလိုက်ကြားတိုင်းစသည်ပေါ့လေဖြစ်ထုံးဖြစ်ဆဲလေးမှာအခုလိုသတိပ္ပာနီးနဲ့အားဆိုင်ပြီးတော့ချိန်သားကြိုင်မမှတ်ဘူးဆိုလို့ရင်စိတ်ဆူဆူတပါးကြီးကမရတော့ဖြစ်တတ်မရှိယုံနာစုဆွဲမှုကိုရောက်သည်ဆိုတော့ပုဂ္ဂိုလ်သတ္တဝါဆွဲဇီဝအတ္တအတ္တရှိတဲ့အကောင်လေးအဆွဲပေါ့လေအဲ့ဒါတွေကအလိုလိုဝင်ရောက်နေတာပဲ ဒီကိုယ်တည်းကိုကဣဗရဘာဝနာတရားနဲ့စိတ်နေတော့အာမထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်အဲ့ဒီအစွဲကတော့ဝင်နေတာပဲဘယ်လိုပဲဖြစ်စေလာရောက်ပြီးတော့အာထုတ်တဲ့အခါမှာခုနစောစောပိုင်းကပြောသလိုပေါ့လေပေါ်တိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်သည်တဲ့ ဆိုတာမြင်လိုက်ကြားလိုက်လမ်းလိုက်စားလိုက်ခြိတိုင်းဒီတိုင်းဆိုတာပေါ်တိုင်းဆိုတာဒါပြောတာပါပဲမြင်လိုက်ကြားလိုက်လမ်းလိုက်စားလိုက်ထားစားတယ်ပေါ့လေသူအမြည်လေးကြီးတက်တက်ပြီးတော့အားဆက်ပြီးတော့စိုးစိုးရွရွရှုတာတစ်ဖက်ကလည်းပဲစံသဘောနဲ့ချိန်သားကြိုက်ပေးနေတာပေါ့လေဒါပေါ်တိုင်းမှရှုဆိုတာဒါတော့ပေါ်တိုင်းမှရှုလို့နောက်တည်း ဟောဒီအားကြီးပြည့်လာတဲ့ခါကျမှဒါကရုပ်ပဲဒါကနာမဲဆိုတော့အဲ့ဒီနှမျိုးအဲ့ဒီနှမျိုးသာရှိတယ်ဆိုတာပေါ့လေကိုယ်ပိုင်ဉာဏ်နဲ့ကြည့်တည်ပြီးတော့သဘောပေါက်လာသဘောလည်းချလာတာပဲကိုယ်တိုင်းမှရှုယုံနာစုဆွဲမှုကင်းပြောက်သည်တဲ့အစွဲတွေပေါ့လေဒီပြင်လောဘဒေါသတွေလည်းမဖြစ်ဘူးအစွဲတွေလည်းကင်းသွားနိုင်တယ်သိတာနဲ့ပဲ အဲ့ဒီဆွဲမှုကွေးပြောက်တာဟာဆွဲမှုကွေးပြောက်ကိုမှတ်နိုင်တာဟာနိဗ္ဗာန်သွားရလမ်းကြောင်းကြီးဖွင့်ထွက်သွားတာပဲဒီတိုင်းလျှောက်လိုက်သွားလို့ရှိရင်ဥပဒနာဉာဏ်စီအစစ်တိုင်းတက်ပြီးတော့ဖြစ်ဖြစ်မဆအငိမ့်တက်ကိုပေါ့လေကိုယ်ပိုင်ဉာဏ်နဲ့မျက်မှောက်ပြုကြည့်သွားနိုင်တယ်ဘာဖြစ်လို့လဲခေါဏပွားတိုင်းကိုရှုနေတော့ယုံနာ မျိုးကွဲခြားပြီးတော့သိမှုကစပြီးတော့ဗောလေအစွဲကြီးခင်းသွားတဲ့အတွက်နိဗ္ဗာန်သွားရလမ်းကြောင်းကြီးပွင့်သွားလို့တဲ့ပေါ်တိုင်းမှာရှုယုံနာစုစွဲမှုခင်းပြောက်ပြီစွဲမှုခင်းပြောက်မဲ့လမ်းပေါ့တဲ့အဲစွဲမှုတွေစိတ်ကစိတ်ကမှလို့ခင်းပြောက်သွားပြီဆိုလို့ရှိရင်နိဗ္ဗာန်သွားရလမ်းကြောင်းကြီးဒါကြောင့်ဖောက်သွားတာခုစင်ကာပူမှာ လမ်းကြီးအားကြီးကောင်းတာပဲအဲ့ဒီလမ်းကြီးလမ်းကောင်းပေါ်ကာမောရတိတ်ချောချောမောဖြစ်တာပဲအခုလိုလုံးလို့မလမ်းကြီးပေါက်သွားပြီဆိုလို့ရှိရင်အဲ့ဒီလမ်းအတိုင်းလျှောက်လိုက်သွားရင်ဖြစ်ပြမစအငိမ့်တာဆိုတာဟောလေဥပဒနာဉာဏ်ဤပြည့်စုံသွားတဲ့အခါမှာအဲ့ဒီအငိမ့်တာနိဗ္ဗာန်ကြီးတွေ့တော့လာဒါသိကြတယ်အဲ့ဒီနိဗ္ဗာန်ကြီးတစ်ခါတော့တွေ့လိုက်မယ်ဆိုလို့ရှိရင်တော့ နိဗ္ဗာန်ရောက်ကအပယ်မှလုံးဝလုံးရောက်ပြီဆိုတာပေါ့လေခုလိုတရားပြည့်စုံအောင်အမထုတ်သေးတော့သမညဒါနာလေးလောက်နဲ့သမညကုသိုလ်လေးလောက်နဲ့ကျင့်တတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီလူကုအဲ့ဒီလောက်မှကုသိုလ်မရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ဒုစရိုက်တင်နေပေါ့လေသူ့သဘာဝအကျင့်ဆိုးတွေနဲ့အချိန်ကုန်နေတဲ့ပုဂ္ဂိုလ်တွေ နေတိုင်းနေတိုင်းလုံကျူးမှုတွေနဲ့အချိန်ကုန်နေတဲ့ပုံစံလေးဆိုလို့ရှိရင်တော့ခန္ဓာနိဗ္ဗာန်ရောက်မှာမဟုတ်ဘူးအပယ်ရောက်မှာပဲသူလိုတရားထုတ်လို့နိဗ္ဗာန်ကိုမျက်မှောက်ပြုလိုက်တဲ့အခါကျမှပဲခန္ဓာချမ်းသာကြီးပွားမှုခင်မဲ့တဲ့ငရေတိစ္ဆာပြိတ္တာအတုတကယ်ခေါ်တဲ့အပယ်လေးပါးကအလုံးဝလွတ်သွားနိုင်တယ်အာမခံချက်ရှိတယ်ဒီတရားက လုံးဝအမခံထားတယ်မြတ်စွာဘုရားကိုယ်တိုင်လည်းအမခံထားပါတယ်ဓမ္မဟွန်းဒီတော့အမခံရရှိတဲ့တေချာတဲ့တရားကိုမြန်မြန်လေးပေါ့လေရဖို့ရာအတွက်ပေါ့လေအရွယ်ရှိနေတော့ကျမ်းပါလေလို့အစစရအရှင်ကြီးတို့ခါလေးပါပေါ့လေမိမိရာရဖြစ်ဖို့ရာအတွက်ဒါကိုအလေးထားပြီးတော့အထုတ်ကြဖို့ရာစိတ်ကိုလိုအပ်ပါတယ် ဆိုကြပါစို့အခုထိုင်ပြီးတော့ကောင်းပေကူကအစပေါ့လေကိုယ်လေးကပေါ်သမျှရှုပွဲအာယုံနေပေါ်တော့ပေါ်စဲမှာပေါ့လေအခုလိုအားဆက်ပြီးတော့ဆွဆွရရှုတဲ့အခါမှာသမာဓိကြီးစက်ကစက်ကဖြစ်နေတာပဲအားရပြည့်လာပြီဆိုလို့ရှိရင် ဖောင်းတာလေးမှတ်လိုက်လို့ရှိရင်တောက်တင်းလှုပ်ရှားရွေသွားတာလေးဆံယုတ်တရားလေးတန်တန်လေးကြည့်လိုက်တာပဲဟွန်းအဲဒါကိုကြည့်လိုက်တဲ့အနတရားလည်းပဲအဲ့တော့ထင်ရှားတာပဲတောက်တတင်းလှုပ်ရှားတာတွေကယုတ်အဲ့ဒါတွေကိုကြည့်ကြတာနာတခါကလည်းပဲမမကနေပြီးတော့ထိုင်ရှားတဲ့အခါမှာ ထိုင်ရင်လည်းစိတ်အစစ်စဲလေးတွေဖြစ်နေတာထိုင်ရင်လည်းစိတ်အစစ်စဲဖြစ်လို့ထိုင်ရုပ်အစစ်အစစ်စဲတွေလည်းဖြစ်နေတာပဲအဲ့ဒါမှလည်းတရားလေးတွေပေါ့လေဖောင်းတဲ့ပင်တဲ့အခါမှာရှုတိတရားတောင်းတလှုပ်ရှားတဲ့ယုတ်တရားနဲ့တိတဲ့နာတရားတွဲဖြစ်နေတယ်လို့မမကထိုင်ချတဲ့အခါမှာလည်းပဲထိုင်ရင်လည်းစိတ်အစစ်စဲကြောင့်ထိုင်ရုပ်အစစ်စဲနေအဲ့ဒါလေးတွေ ကိုယ်ပဲပြောပြခြားခြားနဲ့သိလာတာပါပဲယုကတစ်ခုနာငါတစ်ခုနာငါတစ်ခုယုကတစ်ခုဆိုတာပါလေပြောလို့တော့မရှိဘဲနဲ့အရှိရှိလေးလေးကိုပြပြသာသိလာတာအဲလိုသိတဲ့သဘောကနမရူပပရိစေတဉာဏ်ခေါ်ပါတယ်ဥပဒနာဉာဏ်ဤထဲမှာတရားဤစရမှာသို့တော့သူကိုယ်၌ကတော့ဥပဒနာဉာဏ်တော့မဟုတ်သေးဘူးဥပဒနာအစပဲရှိပါသေးတယ် ကိုယ်တိုင်းမရှိရုံနာစုဆွဲမှုကိပြောက်ပြီဆိုတာဟောဒီရုပ်ရည်နာရည်လို့ခွဲသွားပြီဆိုလို့ရှိရင်ပုဂ္ဂိုလ်တ attva အစွဲလည်းမရှိတော့ဘူးတမဒါတိတ်တိတ်ချေရှားတာပဲပြီးတော့လိပ်ပြဆွဲလင်မျိုးဝิญဉ်ဆွဲလည်းမရှိဘူးဘာဖြစ်လဲဆိုတော့တကယ်ရှိကိုကိုယ်တိုင်ရှုလို့သိနေရပြီလေဖောင်းတဲ့ခါပြင်တဲ့ခါမှာတောက်တာတင်းတာလှုပ်တာကြီးကရုပ် သူတို့ကိုတည်တည်ကြလေးကလမ်းဆိုတော့ကွဲနေပြီအပေါ်မရှိဘူးလေတကူကြီးတကူကြီးအနေနဲ့ကြည့်လို့ရှိရင်လည်းတောင်းတတင်တာလောက်တာလေးကပုဂ္ဂိုလ်တ attva လားဆိုမဟုတ်ဘူးတောင်းတတင်တာလောက်တာဒါရုပ်တရားပဲသူတို့ကိုသိနေတာလေးကဘာလဲဆိုသိနေတာလေးကနံတရားပေါ့ဘာလဲသူကပုဂ္ဂိုလ်လားတ attva လားဘာလဲနံတရားသိတတ်တဲ့သဘောပဲသိကောင်းလားဝิญကြီးကောင်းလားမဟုတ်ဘူးအဲ့ဒါလေးကမဟုတ်ဘူး ဘုရားကတော့နတရားပဲတကယ်အရှိကိုအရှိတိုင်းလည်းကွဲပြားသိနေတာလည်းပဲဟမ်ခန္ဓာအစွဲကြီးကျင်းသွားတာပဲဒါထူးခြားလာတာဘောဒီမှာလေအဲဆက်ပြီးတော့ရှုလို့တတိသမารိညာအားကြီးပြည့်လာတဲ့အခါအကြောင်းနဲ့အကျိုးနဲ့ပေါ့လေအကြောင်းယုံတာနဲ့အကျိုးယုံတာလေးတွဲတွဲပြီးတော့ ဖြစ်ဖြစ်နေတာအဲ့ဒါကြီးရှိတာကိုပဲရှင်းရှင်းလေးပေါ်သိလာတတ်တယ်အဲ့ဒီလိုဆက်လက်ရှိလို့ကုရိယတတိသမာဓိတွေအားပြလာတဲ့အခါအကြောင်းရောက်လာတဲ့အကျိုးရောက်လာမျှအကြောင်းကျိုးမျှတာရှိတယ်လို့ဒီလိုသဘောကျသွားတာဟာဒါပြည့်စက်ပရိခဏညာလို့ခေါ်ကြတယ်တော့ ပိစပရိကညာဖြစ်ပုံလေးကတော့တော်တော်လေးခြေခြေပြီးမှရှိပါတယ်တိတာယုံရပဲပြောရမှာပေါ့ကိုဖော်ဖို့ပဲကိုမှတ်တောင်တိလှုပ်ရှားရွေသွားတဲ့ယုတ်တရားလေးဟောင်းနဲ့ပြင်ရလို့မှတ်တိုင်းဝိရိယတတိသမารိဖြစ်နေအဲ့ဒါလေးအားကောင်းနေလို့ရှိရင်တောင်းတာလေးလည်းသိတာပဲတင်းတာလေးလည်းသိတာပဲ တခါတခါပိတ်တယ်လို့မှတ်တဲ့အခါမှာဒီတောင်းတာတင်းတာလေးတွေကမရှိဘူးလေသူတို့မရှိတော့တောင်းကတင်းမလည်းမသိဘူးပေါ့သူတို့ကွက်လက်ကြည့်တော့သိနေတယ်တောင်းကတောင်းတင်းတာလေးမရှိမှဒါတော့ကွက်လက်ကြည့်တော့သိနေတယ်ဒီတော့အာယုံရုပ်တွေဟာအေး အသိဉာဏ်တွေဖြစ်ဖို့ရာအတွက်ပေါ့လေသူကအကြောင်းတရားပဲသူတို့ပေါ်နေလို့ရှိရင်အတိရလည်းပေါ်နေတာပဲသူတို့ငုံသွားလို့ရှိရင်အတိရမပေါ်တော့သူရှိမှသူဖြစ်တာသူမရှိ သူမဖြစ်ဘူးဆိုတာပေါ့လေချောင်းနဲ့ကျိုးနဲ့တခါကပိန်လာလေးပါငုံသွားတယ်ဆိုတော့အဲဖောင်းလာပါငုံသွားတယ်ဆိုတော့ဖောင်းလာလည်းမသိတော့ဘူး တောက်တိလှုပ်ရှားတဲ့ဖောင်းမှုပိန်မှုယုတ်တရားတွေငုံသွားတဲ့အခါမှာပေါ့လေသူတို့ကိုရှုတိတဲ့စိတ်ကလေးလည်းမဖြစ်ဘူးသူတို့စိတ်ကအရှင်းမဖြစ်ဘူးလားဆိုတော့ဒီလိုတော့မဟုတ်ဘူးနှမျိုးလုံးမရှိတာကိုကွက်လက်ကြီးကိုတော့သိနေတယ်အဲ့ဒီစိတ်ကလေးတက်တယ်ပဲကြံနေတယ်ကွာဒီလိုတော့ရှိတယ်တမဒီလိုရှုစရာရုပ်တရားအကြောင်းတရားတွေရှိမှရှုတိတဲ့ နတရားတွေဖြစ်ရတယ်ဆိုတာပေါ့လေအကြောင်းယုတ်တရားနဲ့အကျိုးနတရားတွဲတွဲပြီးတော့ဖြစ်ပုံလေးတွေယောဂီကသဘောကျလာတယ်သိလာတယ်နော်ဒီဖောင်းမှုပင်မှုခေါ်တဲ့တောင့်တိတ်လှုပ်ရှားတဲ့ယုတ်တရားတွေဆိုတာလည်းပဲရှင်မှုရှိုက်မှုနဲ့အသက်ရှင်မှုရှိုက်မှုနဲ့လည်းဆက်နေတာပါ ရှုမှုရှိမှဖောင်းဖြစ်လာတာရှိုက်မှုရှိမှပိတ်မှုဖြစ်လာတာရှုမှုရှိုက်မှုရှိဖို့ဆိုလို့ရှိရင်သူတို့လည်းပဲဖောင်းပိတ်မှုလည်းမဖြစ်ဘူးဒီရှုမှုရှိုက်မှုဆိုတာလည်းပဲရှုခြင်းနဲ့စိတ်ရှိုက်ခြင်းနဲ့စိတ်ရှိမှရှုရှိုက်မှုတွေဖြစ်ရတာကိုအဲရှုခြင်းနဲ့စိတ်ရှိလို့ရှိရင်ရှုမှုရှိုက်ခြင်းနဲ့စိတ်ရှိလို့ရှိရင်ရှိုက်မှုဆိုတာပေါ့လေအစစ်စစ်အစစ်စစ် ယုံနာတရားတွေဟာအကြောင်းနဲ့အကျိုးနဲ့နှီးနွယ်ပြီးတော့ဖြစ်နေတယ်ဆိုတာပေါ့လေဒီလိုလည်းပဲဆက်ဆက်ပြီးတော့ရှုနေရင်ကသဘောပေါက်နားလည်တတ်ပါလေပြီးတော့လည်းပဲနာနဲ့ယုတ်နတရားကြောင့်ယုတ်တရားဖြစ်ပုံလေးမမကနေပြီးတော့ထိုင်ချတဲ့အခါ ယူသည်ရှိဆက်ဆက်လုတ်တတ်တဲ့ယောဂီပုဂ္ဂိုလ်ဆိုရင်ဖြည်းဖြည်းလေးထိုင်တာလူမှလို့ပါလေထိုင်တယ်ထိုင်တယ်ဆိုပါလေထိုင်ခြင်းနဲ့စိတ်အစစ်စစ်နဲ့တရားကြောင့်ထိုင်တဲ့ရုပ်အစစ်စစ်အောက်ကိုလေးလေးပြီးတော့ဤပြီးတော့တောက်တောက်ပြီးတော့ကြာကြာသွားတာလေပေါ့နတရားတွေဖြစ်နေတာနာနဲ့ရုပ်လည်းတွဲဖြစ်နေတယ်ထိုင်ခြင်းနဲ့စိတ်အစစ်စစ်နဲ့တရားကြောင့် ထိုင်တဲ့ရုပ်တောင်းတဲ့လှုပ်ရှားတဲ့ဟာတွေပဲစိတ်ကစိတ်ကဖြစ်နေတာဒီကြောင့်တန်တရားကြောင့်အကျိုးရုပ်တရားတွေတွဲပြီးတော့ဖြစ်နေတာယူသေးတယ်ရှိမှတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ကောင်းကောင်းသဘောပေါက်နားလည်လာတာပဲသဘောလေးကျလာပါလေအဲ့ဒီအပိုင်းကြီးဖြစ်တဲ့ညာကိုတော့ပိစ္ဆယပရိက္ခညာလို့ခေါ်ပါတယ် အကြောင်းကိုသိသိသိတာတဲ့ယုံနာတရားတွေအကြောင်းကိုသိသိသိတာသို့မဟုတ်ယုံနာအကြောင်းတရားနဲ့ယုံနာအကျိုးတရားတွေပေါ့လေအကြောင်းယုံနာနဲ့အကျိုးယုံနာတွေတွဲတွဲပြီးတော့ဖြစ်နေတာကို ရှင်းရှင်းလေးပြပြသားသားသိသွားတဲ့ညာနဲ့အဲ့ဒီညာပဲလောက်ရောက်သွားပြီဆိုလို့ရှိရင်ဘုန်းကြီးတို့ကျမ်းဂန်များမှာ အားပေးထောက်ခံထားတာလည်းရှိပါတယ်ဘုရားမြတ်စွာသာသနာမှာထောက်ရတရားရရှိသွားပြီဒီညာဘက်ရောက်တဲ့ပုဂ္ဂိုလ်အသက်ရှုပေါက်လေးရှောင်သွားပြီတဲ့ငါကကြက်ကြက်နေတာပေါ့လေရှိရတယ်ဒီညာတိုင်းကွယ်လွန်သွားလို့ရှိရင်ဂရီလည်းမြဲတယ်လို့တော့မှဒီလောက်ချီးကျူးပြီးတော့ မိကြားထားပါတယ်တောတရားရသွားပြီဆိုတော့ခုလိုလက်တွေ့လို့အကြောင်းနဲ့ကျိုးနဲ့သူအကြောင်းနဲ့သူကျိုးနဲ့ဖြစ်ပုံလို့ရှင်မရှင်းဘူးဆိုလို့ရှိရင်ဒီယုတ်တရားတွေဟာအကြောင်းပဲဖြစ်လာသလိုလိုအမျိုးမျိုးတွေးနိုင်တယ်ဖန်ဆင်းလူကပဲဖန်ဆင်းပေးသလိုလိုထောက်အပ်တရားမရဘူး ပြောကောင်းတဲ့ပုဂ္ဂိုလ်ကြီးနောက်ပြန်ဟိုကပြောလဲဟိုစီလိုက်သွားလဲဒီကပြောလဲဒီစီလိုက်သွားလဲကိုယ်ပိုင်ဉာဏ်နဲ့ကိုမဆုံးဖြတ်နိုင်တော့သူရပြောသမျှလေးတယ်ပေါ့လေထောက်တည်ရမရပဲနဲ့သက်ရှူကြနေကြတာတချို့မားတဲ့အယူတွေလိုက်မိလို့ဒုက္ခတွေရောက်တာလည်းအများကြီးရှိတာပါပဲဆရာအသက်ရှူကြရုံနဲ့မဟုတ်ဘူးဒုက္ခတွေဖြစ်တာလည်းအများကြီးရှိတယ် ကျူတာကောင်လေးသတ်ပြီးတော့သူတို့ဖရာကျင်နာအောင်ဆိုပြီးတော့လေပူဇော်ကြတာလေမျိုးစုံလို့ပါပဲအဲ့ဒါတွေကအဲ့ဒါတွေကတော့အခုလိုယုံနာတွေအကြောင်းနဲ့အကျိုးနဲ့အကြောင်းယုံနာတရားနဲ့အကျိုးယုံနာတရားဆက်စပ်ပြီးတော့ဖြစ်ပုံတွေအခုလိုလက်တွေ့မသိသေးတော့ရောင်ရောင်မှားမှားတွေဖြစ်ပြီးတော့ပေါ့လေထောက်ရတီရမရပဲနဲ့ လက်ရှုကြက်နေကြတဲ့ပုဂ္ဂိုလ်ရောလေအဲဒီဘက်ရောက်သွားပြီဆိုလို့ရှိရင်ထောက်ရတရားရသွားပြီအသက်ရှုပေါက်ချောင်သွားပြီတဲ့ယုံနာတရားတွေအဖာတရားကဖန်ဆင်းတာမဟုတ်ဘူးဆိုတာပေါ့လေအကြောင်းမှဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်တာဆိုတာပေါ့လေကောင်းအောင်ဤသဘောပေါက်သွားပြီအခုလောလောဆယ် အကြောင်းရောက်တာနဲ့အကျိုးယုတ်တရားတွေဆက်ဆက်ပြီးတော့ဖြစ်ပုံကိုသွားနေပုံကိုလည်းရှုလို့ကြည့်သွားရင်ကောင်းကောင်းကြီးကိုသဘောကျသွားတာလက်တွေ့အတီလေးတွေကိုလောလောဆယ်ကြည့်သွားလို့ရှိရင်ခိုးလွန်ခဲ့တဲ့အချိန်တွေကလည်းပဲဒီလိုပဲအကြောင်းကျိုးရှိခဲ့မှာပဲ အကြောင်းကြောင့်တရားတွေနဲ့အကျိုးကြောင့်တရားတွေတွဲတွဲပြီးတော့ဖြစ်နေတာပဲဆိုတာပေါ့လေအတိတ်ကဟာတွေလည်းပြောပြီးတော့သဘောကျသွားတယ်။နောက်အနာဂတ်လည်းပဲဒီလိုယုံနာတွေဘဝတွေဆက်ဖြစ်နေအောင်ပဲဆိုလို့ရှိရင်ဒီလိုအကြောင်းယုံနာနဲ့အကျိုးယုံနာမျှရှိတယ်ဆိုတာပေါ့လေ။အဲ့ဒီအပေါ်မရှိဘူးဆိုတာပေါ့လေ။ လာကအတွက်လည်းပဲယုံဝတန်တရားမရှိတော့ဘူးလောလောဆယ်ပြစ္ဆုတ်ကံကြာကြာကြောင်းကျိုးနှိမ့်ွယ်ပုံတည်တာနဲ့ပဲအတိတ်ကလည်းဒီလိုပဲနောက်လည်းဒီလိုဖြစ်အောင်မှာပဲဆိုတာပေါ့လေယုံဝတန်တရားကြီးကျင်းတော့တယ်ကိုယ်တဏ္ဍာမှာယုံဝတန်တရားကြီးကျင်းလို့သူရတဏ္ဍာလည်းပဲဒီလိုကြီးပဲဆိုတာပေါ့လေကောင်းကောင်းကြီးသဘောပေါက်သွားတယ် ယုံဝတ္တတရားတွေကြီးပြီဆိုလို့ရှိရင်စိတ်ကလည်းရှင်းပြီးတော့သွားတော့တာပါဓမ္မစိတ်ရှိလို့အခုလက်ရှိရဲ့ဝိရတတိသမารီအားတွေပေါ့လေရှိလာတဲ့အခါပြည့်စုံလာတဲ့အခါမှာခုနခုလိုရှုနေရင်ကပဲပေါင်းနေပိန်နေထိုင်နေထိရမြင်နေကြတဲ့စသည်ပေါ်လေးရှုနေရင်ကပဲ အဖြစ်ပေါ်ပေါ်လာပြီးတော့ဗောလီပျောက်ပျောက်ပျောက်ပျောက်သွားတာကိုကွက်ကွက်ကွင်းကွင်းဗောလီတွေ့ရတဲ့အတွက်မမြဲတာရေးကြီးပဲဆိုတာဗောလီယုံနာတရားတွေရတခါချင်းသေးတည်နေတာပဲဆိုတာဗောလီသေးတည်နေဆိုလို့ရှိရင်မကောင်းတာတွေဒုက္ခတွေပဲဆိုတာဗောလီအသက်ရှင်နေတဲ့အကောင်မဟုတ်တဲ့ သဘောတရားတက်တက်မြပဲလို့ဒီလိုလေးသဘောကျကြပြီးတော့ဗောလေရှင်သုံးသက်ဆုပ်ဖြတ်တဲ့ဉာဏ်တစ်မျိုးပေါ်လာတယ်အဲ့ဒါသမစနဉာဏ်လို့ခေါ်ပါတယ်အဲ့ဒါဥပဆနာဉာဏ်ဖြစ်လာပြီဒီမှာရှိရနှစ်ပါးကတော့နမရူပပရိစ္ဆေဒဉာဏ်ဆိုလို့ရှိရင်အတုံးလိုက်တက်လိုက် ရုပ်နဲ့နာနှစ်ပါးနာနဲ့ရုပ်နှစ်ပါးဒါလို့ပဲပိုက်ချသေးသေးရပဲကြောင်းကျိုးဆိုတာလည်းဆက်ဆက်မတည်သေးဘူးစိတ်ရှိတဲ့ခါကျမှအကြောင်းနဲ့အကျိုးအကြောင်းကြောင့်နာနဲ့အကျိုးကြောင့်နာမျှရှိတယ်ဆိုတာပေါ့လေဒီလောက်ပဲကြည်သေးတာပဲသူတို့ပေါ်ပေါ်ပြီးတော့ပြောက်သွားပုံလေးတွေပေါ်လဲပြောက်လဲရှင်းပုံလေးတွေ သူသဘောတိုက်သူဖြစ်ပုံလေးတွေမတည်သေးဘူးမတည်သေးတော့ဥပဒနာညာသူတို့မဟုတ်သေးဘူးသို့သောဥပဒနာညာဖြစ်ဖို့ရာအတွက်တော့အခြေခံတော့တော်တော်ကောင်းလာပြီသူတို့တစ်ပါးဖြစ်ပြီးမှဥပဒနာညာဖြစ်တာဆက်ရှုလို့အပြည့်လာတဲ့အခါမှာခုနရှုနေရင်ကပဲဖောင်းတာလေးတွေအဆုံးသတ်သွား တိတိပဲပိလာလေးတွေဖတ်လိုက်လို့ရှိရင်ဆုံးသက်သက်သွားတာပေါ့ရှုမှကောင်းတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တပေါင်းတွင်းတပိန်တွင်းမှာကိုပဲအပြက်လိုက်အပြက်လိုက်ပေါ့လေဒီမှာဟွန်းဘုံကြောင့်ဒီလိုတော့ကွက်ကြည့်ရပူရာလေးတွေမှလို့ရှိရင်တပူလည်းမဟုတ်ဘူးအပူလေးတွေအပြက်လိုက်ပြက်လိုက်ဒီပြင်ခြားခြားအရုံလေးတွေမှလို့ရှိရင်အပြက်လိုက်ပြက်လိုက်ကြားတော်လေးတွေမှလည်းလို့ရှိရင်ဒီကြားပြီးဒီကြားပေါ့လေအပြက်လိုက်ပြက်လိုက် ဒီလိုခွဲခြားပြီးတော့ကိုရှင်သုံးသတ်တဲ့ဉာဏ်လေးပေါ့လေကျုနေရကပေါ်ပေါ်ပြီးတော့ပြောက်သွားတာပေါ့လေပေါ်လဲပြောက်လဲဆင်းရဲပုံလေးဒီထဲမှာအသက်ရှင်နေတဲ့အကောင်မဟုတ်တဲ့သဘောတရားသက်သက်ပဲဆိုတာပေါ့လေယုံနာသဘောတရားသက်သက်ပြပဲဆိုတာပေါ့လေအဲ့ဒီလိုသဘောချပြီးတော့သုံးသတ်တဲ့ဉာဏ်ပေါ့လေအဲ့ဒါဥပဒနာဉာဏ်ပဲ ပတ္တနာကကြည်မြင်လာဘယ်လိုကြည်မြင်လာတော့ဝိကြောင်းကျိုးဆက်ယုံနာတရားတွေပေါ်မှာပို့ပြီးတော့ပြောမမြဲတာမမြဲဘူးပေါ်လို့ပြောလို့လည်းရှင်းဘူးအတ္တကောင်ပေါ်တဲ့သဘောတရားတက်တက်မြတ်ဖြစ်ပုံပေါ့လေဟမ်အဲ့လိုချင်းရဆုံးအနေပေါ့လေဝိဆိုတာချင်းရဆုံးချင်းရဆုံးအဖြစ် ထူးထူးခြားခြားပါလေပဒနာကြည့်မြင်တဲ့ညာနဲ့ဥပဒနာညာဖြစ်လာတာဘုသူရနဲ့တွေးရတဲ့ညာမျိုးမဟုတ်ဘူးစာဖတ်လို့ကြည့်တဲ့ညာမျိုးမဟုတ်ဘူးအခုလို့ကြည့်လို့အခုလို့ရှုလို့အခုလို့ကြည့်လာတာပါအဲ့ဒါမျိုးမှဥပဒနာညာစစ်တယ်ဆိုတာနားလည်ထားဖို့ပဲအဲ့ဒီကနောက် စိတ်ရှုလို့မတိုင်းမတိုင်းပါလေဖြစ်ဖြစ်ပြီးတော့တခဏချင်း ပြက်ပြက်သွားတာပေါ်ပေါ်လာပြီးတော့တခဏချင်းပျောက်ပျောက်သွားတာပေါ့လေအဲလိုကြည့်မြင်တဲ့ဥရိယပြေညာဖြစ်လာတတ်ပါလေမိုးရွာတဲ့အခါမှာရေပြပေါ်မှာရေပုတ်ကလေးတွေကြာတော့ရေပုတ်ပေါင်းလေးတွေအခုဖြစ်ပြီးတော့အခုပဲပြက်သွားကြလို့ပေါ့လေ အခုဖြစ်ပြီးတော့အခုပြတ်သွားတာอืมဖြစ်ဖြစ်အပြောင်းလဲအမှန်များနေသူကအခုဖြစ်ဖြစ်အခုဖြစ်ဖြစ်อืมအဟောင်းသိပြောင်းလဲပြီးတော့ဖြစ်နေတာလေးတွေပေါ့လေအမှန်ကိုထင်ရှားပါတယ်အဲဒါဥရိယပြညာလို့ခေါ်ပါတယ်အဲဒီညာအရှင်းမှာတော့ယောဂီတွေမှာအလေးရောင်တို့နှစ်သိအာမှုပိတိတရားထုတ်ရတယ်လည်းပြောလာတော့ပါအေးချမှုပသတိ ပြီးတော့ဝမ်းသာမှုချမ်းသာမှုဒုက္ခစသည်ပေါ့လေတရားရတာတွေကျိုးချရဖြစ်လာတတ်တယ်အဲဒီပိုင်ရောက်လာပြီဆိုလို့ရှိရင်တချို့ဆရာမရှိဘဲအထုတ်နေတဲ့ပုဂ္ဂိုလ်တွေကိုကိုကိုအထင်ကြီးတယ်တရားသူရပြီဆိုပြီးတော့ပေါ့လေဒီလိုတော့အထင်ရှိတော့တတ်တယ်ပြည့်စုံပြီလို့လည်းပဲဒီလိုပဲထင်တယ် မကတော့တရားထုမဟုတ်သေးပါဘူးမပြည့်စုံသေးပါဘူးဟွန်းဆက်ပြီးတော့အထုအောင်မှာပါပဲအဲ့တော့ထူးခြားတာတော့ဒီညာဘက်ရောက်လာပြီဆိုလို့ရှိရင်စိတ်သာအထုဒီဘဝမှာတော့တရားထုရဖို့သိကြတယ်ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားကိုယ်လည်းအမခံချက်ပြီးထားတယ်အချက်၅ချက်ရှိပါတယ် ဂုံကြီး၅မျိုးရှိပါတယ်အဲဒီဂုံကြီး၅မျိုးက၁ယုံကြည်မှုရှိတာမြတ်စွာဘုရားကလည်းယုံကြည်တာမြတ်စွာဘုရားဂုံတွေယုံကြည်တာမြတ်စွာဘုရားတရားတော်လည်းယုံကြည်တာအားတော်လို့ရှိရင်တရားသူရနိုင်တယ်ဆိုတာပေါ့လေနိလဏီဘုံကလည်းယုံကြည်တာဒါပထမဆုံးယုံကြည်ဖို့အသက်အရေးကြီးတယ် အားထုတ်နေလောက်အောင်ကျမကြီးကောင်းအောင်ပဲဒါနှိမ့်ချက်ကျမကြီးလုံးဝမကောင်းပြီမယ်လို့ယောဂတန်းသားနဲ့လာပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်တွေအားထုတ်မှုတွေပြည့်စုံသွားတာလည်းအများကြီးရှိပါတယ်ယောဂပြောက်သွားတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိပါတယ်နေ့ကျမကြီးကောင်းအောင်ပါတုံစိတ်ထားဖြောင်းဆင်းရမယ်မာယာခေါ်တဲ့ကိုယ်ချွေးကျမဖုံးရဘူး ဒီကိအောင်ဟမ်ဆောင်ရဘူးတတိယခေါ်တယ်မရှိတဲ့ကောင်အရှိလုပ်ပြီးတော့သူများထင်ကြည့်အောင်လည်းပဲမညာရဘူးစိတ်ထားဖြောင်းစင်ရအရှိအရှိတိုင်းမှားရမှားတယ်ဗောမှားရမှားတယ်ဆိုတာဗောဒါဗောအဲ့ဒါလည်းသိအရေးကြီးပါလားကိုအထောက်ပုံလေးဖြောင်းရောက်ဒီလည်းတိုင်းတင်ပြရတယ်မတွေ့တာကိုတော့တင်ပြမှာမဟုတ်တွေ့တာကိုကိုသိတာကိုတော့တင်ပြရမယ် စိတ်ကူးနဲ့တင်ပြလို့လည်းမရဘူးလက်တွေ့နဲ့တင်ပြဒါတဲ့အရေးကြီးတယ်တတိယအင်္ဂါပဲလေးတွင်တွင်ကြိုးစားမယ်ကိုယ်နဲ့တည်းမငဲ့မကွယ်ဖဲနဲ့ပေါ့လေလုံးဝအိပ်ပျော်စီခြံလာထားပြီးတော့ကြံတဲ့ချိန်တွေကဖြစ်တိုင်းပါရှိသတိပြုစောင့်ဖို့ဆင်ထားဆိုတဲ့အတိုင်းပေါ့လေပြင်းပြင်းထန်ထန်ကြိုးရိုးစားစားပေါ့လေအားထုတ်မှန်ကန်ရင်အားထုတ်မှုအချင်းကြီးမရှိဘူး တော့စိတ်စီကြမှုကသာယုံနာပိုက်ချသည့်ယုံနာကြောင့်ကြိုသည့်ကိုယ်လည်းယုံနာအဖြစ်ဖြစ်အိစ္ဆဒုက္ခလက်ချက်အနတ္တချက်တွေပေါ်ဒီသမထနာညာဖြစ်တာနောက်ဆက်အားထုတ်လို့ကြည်ဒီညာဘက်ရောက်လာတာပဲပြင်းပြင်းထန်ထန်အားထုတ်မှုကဒါအချက်၄ချက်၄ခုမြောက်ပဲအားထုတ်ရင်ဒီဘိုင်းကုလားဥရိယပညာဘက်ရောက်လာတာပဲအဲ့ဒီ အချက်၅ချက်နဲ့ပြည့်စုံလို့ရှိရင်ဒီပုဂ္ဂိုလ်ဟာစိတ်တာအာထုဒီဘဝမှာတရားပြုရနိုင်တယ်လို့ဒီလိုသတ်မှတ်ချက်ရှိပါတယ်။သိအားရစရာကောင်းပါတယ်ဓမ္မ။ဆိုတော့အာထုလို့ထူးခြားတဲ့ဟာကြီးတွေ့တာနဲ့မဟုတ်လို့ခြေလက်အားရပြီးတော့မနေဘဲနဲ့ပေါ့လေဒါတရားပြုမဟုတ်သေးဘူးဆိုတာပေါ့လေ။မှတ်လို့ကောင်းစားတဲ့ကောင်းစားအပိုင်းရှိသေးတာပဲဆိုတော့နောက်ကောင်းမဲ့အားကြီးအများကြီးရှိနေတယ်ဓမ္မရာတွေ။ အဲ့တော့ဒီခါမျိုးမှာပြုပြင်ပေးတဲ့ဆရာကောင်းတမကောင်းတွေလည်းသိနီးစပ်ဖို့ပြုပြင်ပေးတဲ့ဆရာရှိဖို့လည်းအရေးကြီးတယ်ဆိုတာနားလည်ထားရမယ်တဏှာကြီးကွဲကြည့်ဖို့နည်းနည်းပဲလိုပါတော့တယ်ဒီနေ့ဒီမှာပဲဖြတ်ထားကြအောင်ဆိုနှစ်ဘက်ကကြာမှဒီဉာဏ်ဉာဏ်ဥပဒနာဉာဏ်ဖြစ်ပေါ်တဲ့အတွက် ဖြစ်ပေါ်တဲ့ယောဂီတဏ္ဍာမှာအကျိုးတရားလေးထူးခြားပုံပဲအဲ့ဒါလေးတွေဆက်လက်ပြီးတော့ပြောပါဦးမယ်ဒီနေ့တော့ဒါလောက်ပါပဲ။